သနာတော်နှစ်2569ခုနှစ်ကောဇာတိဂရိ1385ခုနှစ်နေလဇန်9ရက်ခရစ်နှစ်2023မေလ23ရက်အင်္ဂါနေ့ဒီနေ့ကယ်လီဖိုးနီးအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် မမွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးအတွင်း၌မဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုရိုသေးသေးရှုပွားအားထုတ်လျက်ရှိတဲ့ယောဂီသူတော်စင်များဓမ္မဒါနအမတဒါနနေအားဖြင့်သတိပဋ္ဌာန်သုတ်တံဒေသနာတော်မှာဟောကြားထားတဲ့ကာယဝိရဏစိတ်ဓမ္မဆိုတဲ့ ရှုမှတ်ရမယ့်အာယုံ၄မျိုးကိုဘုန်းကြီးဟောကြားပေးနေပါတယ်ရှုမှတ်ရမယ့်အာယုံ၄မျိုးမှာကာယ ानु ပဒနာတတိပဋ္ဌာန်ကိုယ်မူရာဤဖြစ်တိုင်းရှုတာကိုကာယ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်ခံစားမှုလေးတွေဖြစ်တိုင်းဖြစ်တိုင်းရှုနေတာ ဝေဒနာနုပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်မိမိရဲ့စိတ်တွေဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပွားများအထုနေတာကိုစိတ်တ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်သဘောအာယုန်လေးတွေဖြစ်ပေါ်လာတိုင်းရှုမှတ်နေတာကိုဓမ္မနုပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ် ဒီသတိပဋ္ဌာန်၄ပါးမှာမနေ့ကပြောခဲ့တဲ့အတိုင်းကာယ ानु ပသနာသတိပဋ္ဌာန်ဆိုတာကတော့အမြဲတမ်းထင်ရှားတဲ့ရှုမှတ်လို့လည်းအမြဲတမ်းလွယ်ကူတဲ့အဲဒီကာယ ानु ပသနာသတိပဋ္ဌာန်ကိုရှည်ဆုံးကထားပြီးဟောထားပေးပါတယ်ဒီကာယ ानु ပသနာသတိပဋ္ဌာန်ကိုနိုင်နိုင်နေနေ ရှုနိုင်နေပြီပေါ့နောက်ခံစားမှုဆိုတဲ့ဝေဒနာအဲဒီဝေဒနာလေးတွေကိုလည်းပဲခံစားမှုလေးတွေကိုလည်းဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှုမှတ်နိုင်နေပြီဆိုရင်တော့ဘုဘကစိတ်ဓာနုပဒနာဓမ္မနုပဒနာဆိုတဲ့တတိပ္ပံတရားတွေအလုံးရှုမှတ်နိုင်လာပါလိမ့်မယ်ချက်ချင်း ဓမ္မနုပဒနာသဘောလေးတွေရှုရမယ်ဆိုရင်တော့ရှုစိတ်ကမိမိရဲ့စိတ်ကမတည်ငြိမ်နေတဲ့အတွက်သဘောအာရုံလေးတွေထင်ဖို့ဆိုတာအမှန်တကယ်ခဲပါဘုရုဇင်တို့ရဲ့စိတ်ဟာမကောင်းတဲ့အာရုံတွေမှာပဲပျော်မွေ့တတ်တာဖြစ်တော့ဒီစိတ်ကလေးကိုရှုမှတ်ဖို့လည်းပဲအမှန်တကယ်ခဲပါ။အားကြောင့်လဲဆိုတော့စိတ်ဟာအမှန်လျင်မြန်တယ် အဝေးစီကိုလည်းပဲချက်ချင်းရောက်သွားနိုင်တယ်လို့ဤကိုလည်းပဲချက်ချင်းရောက်သွားနိုင်အဲဒီလိုလျင်မြန်တဲ့စိတ်လေးကို ရှုမှတ်နိုင်ဖို့ဆိုတာလည်းပဲတွန်တန်ခက်ခဲပါဒီကံနုပဒနာ ကိုမူရာတွေဖြစ်တိုင်းတတိမြဲလာခံစားမှုဝေဒနာလေးတွေကိုလည်းပဲစွစွမြဲမြဲတိခံပြီးရှုနိုင်လာပြီဆိုရင်တော့ စိတ်ကလေးရဲ့ဖြစ်လာတာလေးကိုဓမ္မဥစဉ်စိတ်ကလေးဖြစ်လာတာလေးကိုသိလာတယ်အဲဒီမှာစိတ်ကလေးကိုနောက်ကတတိဥစဉ်ရဲ့စိတ်လေးနဲ့တိတိတိတိလာတယ်ဘုန်းကြီးတို့ရှုပါမှတ်ပါလို့ပြောရတာကစပြီးတော့တရားအတွေ့အကြုံရှိသေးတဲ့ပုဂ္ဂိုလ်များကအာယုံဘောကိုရောက် ရှုပါမှတ်ပါမှတ်ပါလို့ပြောဒါပေမဲ့ရှုမှတ်မှုတွေကိုနိုင်နေနေပြီဆိုတဲ့ပုဂ္ဂိုလ်များကြတော့ဘုန်းကြီးတို့မှတ်ဖို့တရားပြောဖို့မလိုတော့သိနေဖို့ပဲလို့ဝိပဿနာရဲ့တရားကိုကသိမှုပဲလေပညာပဲအဲဒီမှာအားလုံးအရာရာပေါ်မှာခန္ဓာကိုကြည့်နေတဲ့အခါမှာခန္ဓာကိုယ်ကပေါ်လာသမျှလေးတွေ အာလုံးလိုက်တည်ဝင်လေထွက်လေလေးဖြစ်နေတာလေးကိုလေဝင်လေထွက်လေလေးကိုစနေဆုံးပြီးအောင်တည်အဲလိုပဲဖောင်းမှုပင်မှုလေးကိုရှုနေတဲ့ပုဂ္ဂိုလ်ကလည်းဖောင်းမှုလေးရဲ့အစကနေဖောင်းမှုလေးဆုံးသွားသည်တည်းပင်မှုလေးရဲ့အစကနေပင်မှုလေးဆုံးသွားသည်တည်းအဲဒီစာရောဆုံးတော့အကုန်လုံးတည်တယ် အဲ့ဒီဖောင်းမှုပင်မှုအာယုံလေးကိုရှုနေစဉ်မှာလေးပဲခန္ဓာမှာတဏှာကဖြစ်ပေါ်လာတယ်အပေါ်ပိုင်းလေပိုင်းအောင်ပိုင်းခံစားမှုလေးဖြစ်လာတယ်အဲ့ဒီခံစားမှုလေးကိုလိုက်လိုက်ပြီးသိပါအာရုံရှုနိုင်လေလေဘုရားမင်းကပြောတဲ့အတိုင်းခံစားမှုဝေဒနာကိုရှုတဲ့အခါမှာပြောင်းချင်တဲ့လောဘဥစည်းပြီးတော့မရှုဘဲနဲ့ဝေဒနာရဲ့သဘောလေးကိုသိနေဖို့ တိခံပြီးတော့ရှုဖို့ဆိုတာလေကိုကြီးမနေ့ကပြောနေတယ်တိခံလေဆိုတာလည်းပဲတိခံနိုင်တယ်မြတ်တိခံမယ်ပေါ့တိခံပြီးရှုမယ်လုံးဝတိမခံနိုင်လို့ဆိုရင်တော့ပညာတစားရောင်းလို့ရပါလေရွှေ့လို့ရပါလေအဲဒီကံမှာရွှေ့ခြင်းစိတ်ကလေးကစပြီးပေါ်နေတာကိုယောဂီတို့သိလာတယ် စိတ်ကလေးစပြီးတော့ဖြစ်နေတာလေးကိုသိနေလိမ့်မယ်။ပြောင်းကျင်တာစိတ်ကလေးဖြစ်နေတာကိုသိနေလိမ့်မယ်။အဲဒီစိတ်ကလေးကို ရှုလို့ရတယ်။ရှုခြင်းနဲ့စိတ်ကလေးကိုရှုခြင်းနဲ့ရှုခြင်းကိုယ်စိတ်ကပြောင်းကျင်နေတယ်ဆိုရင်ပြောင်းနေတယ်ပြောင်းနေတယ်။အဲဒီစိတ်ကလေးကိုရှုပြီးတော့မှမိမိရဲ့ခံစားမှုလေးတစ်ခါပြန်ရှု။အောက်ကပူနေရင်ပူတာလေးကိုရှု။ ညောင်းလေညောင်းတာလေးကိုရှုနားလေနားတာလေးကိုရှုခံခဲ့ရင်ခက်တာလေးကိုရှုအဲဒီလိုရှုတဲ့အခါကလာကြတော့ရှုတဲ့အာယုံပေါ်မှာရှုစိတ်ကလေးဆွေဆွေမြဲမြဲတတ်တည်နေပြီဆိုရင်တော့အဲ့ဒီရှုကအာယုံရဲ့ခံစားမှုလေးရဲ့သဘောအမှန်ကိုကောင်းကောင်းသိလာတယ် ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားရဲ့ဆောင်ပုံလေးကြည့်ဖို့ကိုယ်မူရာဖြစ်တိုင်းမှာမှန်စွာသိရမယ်အမှန်တိုင်းသိရမယ်မိမိတို့ရဲ့ပဂရိအတိတွေကအမှန်တည်းမဟုတ်ဘူးလေအခုဒီချမ်းဉာဏ်နဲ့ကြည့်တဲ့အခါကျတော့ခန္ဓာကိုဉာဏ်နဲ့ကပ်ပြီးတော့ကြည့်တဲ့အခါကျတော့အမှန်တဘာဝကိုသိခံတယ်ပထမတော့ဘူးတယ်ဆိုရင်လည်းမိမိ ခန္ဓာကိုယ်အောက်ပိုင်းတင်မာကပူနေတယ်တင်မာကြီးပူနေတာမသိတာဒါပေမဲ့လို့အဲ့ဒီပုံမူလေးကိုဓက္ခဓက္ခဓက္ခဓက္ခရှုရကိုသိတဲ့အတိုင်းပေါ့နော်ပူတယ်ဆိုရင်ပူတယ်လို့ပဲရှုနားတယ်ဆိုရင်နားတယ်လို့ပဲရှုညောင်းတယ်ဆိုရင်ညောင်းတယ်လို့ပဲရှုတယ် အဲ့လိုဓက္ကဓက္ကဓက္ကဓက္ကရှုတော့ရှုစိတ်ကအဲ့ဒီရှုကအာယုံပေါ်မှာဆွေးမြေးစွာတည်လာတဲ့အခါကျတော့သို့သောကမိမိသိထားတယ်တင်ပါဆိုတဲ့မိမိရဲ့တင်ပါဆိုတဲ့ပြည့်ညတ်တရံပုံပန်းတရံကြီးပြောက်သွားတယ်အဲ့ဒီပုံမှန်တရားကြီးပြောက်ပြီးတော့အဲ့ဒီပူရာလေးနဲ့ခံစားပြီးတိရာလေးနဲ့ဒါလေးပဲတွေ့လိုက် အဲဒီမှာပူမှုလေးကတရားခံစားတာလေးသိတာလေးကတရားပူတာလေးကတရားသိတာလေးကတရားအဲဒီမှာနှစ်ခုတွားပြီးတော့တွေ့နေတယ်စောစောကတော့ပူတယ်ဆိုတာငါကပူတာငါတင်မာကြီးပူတာပဲငါပူတာငါပဲငါတခုတည်းပဲအခုငါဆိုတာမရှိတော့ ခံစားပြီးတော့ပူတာပူတာလေးကတခြားခံစားသိနေတာလေးကတခြားနှစ်ခုကွဲပါပူတာလေးကယုတ်ခံစားသိတာလေးကနာမ်အဲ့ဒီမှာယုံတဲ့နာဒီဝေဒနာလေးရှုနေရင်းနဲ့နှစ်ခုကွဲပါပူတာလေးကယုတ်ခံစားသိနေတာလေးကအဲ့ဒီမှာငါမပါဘူးနော်ယုံတဲ့နာအဲ့ဒီလိုကွဲကွဲကွဲကွဲပြီးသိသွားတယ် ဒီတဲ့တမာရီအားကြီးကောင်းလာတဲ့ခါကျတော့ဉာဏ်ကြီးထက်နေပြီဆိုရင်အဲ့ဒီပူမှုလေးရဲ့တပူလေးပေါ်လာလိုက်ရှူလိုက်အဲ့ဒီပူမှုလေးပြက်သွားလိုက်နောက်ထပ်ပူတာလေးအစ်စ်ဖြစ်ပေါ်လာလိုက်ရှူလိုက်ပြက်သွားလိုက်နောက်ထပ်ပူမှုလေးအစ်စ်ဖြစ်ပေါ်လာလိုက်ရှူလိုက်ပြက်သွားလိုက်အဲ့ဒီပူမှုဆိုတဲ့ရုပ်တရားတွေကလည်းပုံနဲ့ပြောင်းလိုက်ဒီကရှုမှတ်ပြီးတော့ခံစားသိတဲ့အသည့်လေးကလည်းသိလိုက်ပြောင်းလိုက်ရုပ်ရောနာရောဟာ နှစ်ခုစလုံးပေါ်လိုက်ပြောင်းလိုက်ပြီးလိုက်ပြက်လိုက်နေအဲ့ဒါမမြဲတဲ့သဘောကိုဒီချိန်ညာနဲ့တက်ဝင်သွားတယ်အဲ့လိုဖြစ်ဖြစ်ဉာဏ်လေးပေါ်ဖို့ဆိုတာစာဆုံးတဘာဝလက္ခဏာကိုသိချင်ထင်မှာဘုန်းကြီးတို့တဘာဝလက္ခဏာသင်္ကတလက္ခဏာတာမညာလက္ခဏာလက္ခဏာ၃မျိုးရှိတယ်တဘာဝလက္ခဏာဆိုတာကအခု ယောဂီကိုပင်လယ်ထားပြီးခေါင်းမှုပင်မှုလေးရှုတဲ့အခါမှာပထမယောဂီပုဂ္ဂိုလ်ရှုတော့ကတော့ဝမ်းမြကြီးခေါင်းမှာဝမ်းမြကြီးပင်လာတာပဲသိဒီပုံမှာရှုစိတ်ပြီးမြဲသွားပြီနိဗ္ဗာန်တရားကြီးကျင်းသွားပြီဆိုတဲ့အခါကျတော့ဟောတင်းလာတဲ့သဘောလေးနဲ့ရှုတော်တဲ့သဘောထားပဲသိသဘောလေးပဲသိတာအဲ့ဒါသဘာဝတင်းလာတဲ့သဘောလေးကဝါရုပ်တက် ရွတ်သွားတဲ့သဘောလေးကဝါယုတ္တအဲ့ဒီတင်းလာတဲ့သဘောရွတ်သွားတဲ့သဘောလေးကိုသိနေတဲ့စိတ်စိတ်ကလေးကအဲဝါယုတ္တကယုတ်တရားသိနေတဲ့စိတ်ကလေးကနန္တရားအဲ့ဒီမှာလည်းပဲဖောင်းမှုပေမှုလေးရှုနေရင်းနဲ့သဘောကိုတွေ့လာပြီးတဘာဝလေးကိုမြင်လာပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ကယုံနာကိုသိတဲ့ဉာဏ်လေးပေါ်လာအမှန်သိသွားတာအဲ့ဒီတဘာဝလေးတွေကိုသိလာမှသဘောလေးတွေသိလာမှ သူ့ရဲ့အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘောကိုလည်းသိတာအဲ့ဒီမှာဘောင်းမှုဆိုတာလေးရလေးပဲရှုမှုလေးရှိလို့လားရှုမှုဆိုတဲ့အကြောင်းတရားလေးကြောင့်ဘောင်းမှုဆိုတဲ့အကျိုးလေးဖြစ်ရှုမှုဆိုတဲ့အကြောင်းပဋိစ္စဘောင်းမှုဆိုတဲ့အကျိုးသမုပ္ပါဒါပဋိစ္စနဲ့သမုပ္ပါဒီသဘောလေးနဲ့ဒီမှာသွားအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောလေးဒါကိုသိတယ် အဲ့ဒီယောဂီပုဂ္ဂိုလ်ဟာတေချာသိတာလေးခါကြတော့သောသောဝဲကတဘာဝလေးသိနေတဲ့အခြေအနေမှာဒါအလဲပိုင်းလောက်ပဲသိတာအဲ့ဒီကတမာရီတရားတွေအားကောင်းလို့ဉာဏ်တွေထက်မြက်လာတဲ့အခါကျတော့အစာမန်အလဲမန်အဆုံးမန်သိတာ။ပေါင်းတာလေးရှုလိုက်ရင်လည်းဒီတိုင်းပေါင်းမှုလေးစလာတာပေါင်းမှုလေး တဖြည်းဖြည်းဖောင်းတယ်လာတာရောဖောင်းမှုလေးဆုံးသွားတာဘိနေဆိုရင်လည်းပိန်မှုလေးရဲ့စပြီးတော့ပိန်မှုလေးစလာတာရောပိန်မှုလေးတဖြည်းဖြည်းပင်ကျသွားတာရောနောက်ဆုံးပိန်မှုလေးဆုံးသွားတာအစရောလေရောဆုံးတည်အဲ့ဒါယောဂီပုဂ္ဂိုလ်ရဲ့တတိရှုမှတ်မှုကြီးအားကောင်းလာတဲ့အခါကျတော့ဒီပေါ်မှာစုဆိုင်မှုတည်ကြည်မှုလေးဖြစ်လာတဲ့အခါဒီမှာတည်လာစိတ် အနေများဥမာအဖြစ်အခုယောဂီတို့ဒီမှာတရားဝင်နေကြတယ်ဘာမှဆက်သွယ်မရှိဘူးအိမ်နဲ့ဆက်သွယ်မရှိတဲ့ကကိုဒီရိတ်တံမှာရောက်နေတဲ့ကအိမ်မှာမှကိုမရှိဘူးအင်္ဂါကြောင့်ဘာမှမသိတော့ကိုမရှိလို့ကိုမကြည့်လို့မသိတာဒီလိုပဲခန္ဓာကြောင့်သိကြည့်ရင်ကိုယ်စိတ်ကခန္ဓာကိုနေဘူးဥမာပြောရရင် မိမိတို့ဒုနဲ့လူပေါင်းသိရတဲ့အခါမှာတယောက်ကြောင်းတယောက်သိဖို့ဆိုတာကတခဏလေးပေါင်းယူနေသူ့ရဲ့စိတ်လေးစိတ်ထားသူ့ရဲ့သဘောထားဘာမှမသိနိုင်သူနဲ့ကြားရှိဆိုတာပေါင်းကြည့်လိုက်သူ့ရဲ့စိတ်လေးစိတ်ထားရောသူ့ရဲ့သဘောရောအကုန်လုံးသိတယ်အဲ့ဒီလိုပဲခန္ဓာရဲ့အကြောင်းကိုသိကြရင်ယောဂီပုဂ္ဂိုလ်အခန္ဓာကိုမိမိရဲ့တတိဥစည်းတဲ့စိတ်ကြီးကြာကြာနေဖို့လို ကြာကြာမနေဘဲနဲ့စိတ်ကဟိုရောက်ဒီရောက်ဟိုထွက်ဒီထွက်ဟိုတွင်ဒီတွင်လွင့်နေရင်ခန္ဓာကြီးမှာဘာတွေဖြစ်နေတယ်ဆိုတာမသိတော့ဖြစ်တာလည်းမသိတယ်လို့ဖြစ်တာလည်းမသိတော့ဒါကြောင့်မို့ခန္ဓာမှာကြာကြာလေးစိတ်နေဖို့လိုတယ်တတိဥစေစိတ်အထူးအပြင်ကိုရှုမှတ်နေတဲ့အာယုံပေါ်မှာစိတ်လေးကြာကြာလေးတည်နေဖို့လိုအဲဒီလိုရှုမှတ်တဲ့အာယုံဘောအာယုံပေါ်ပင်အာယုံပေါ်မှာရှုစိတ်လေးကြာရှည်စွာ မြဲတည်လာတယ်နိဗ္ဗာန်တရားတွေကင်းပြီအဲ့လိုဆိုရင်စောစောကပြောတယ်အစာပိုင်းရောအလေပိုင်းရောအဆုံးပိုင်းရောတည်တယ်ဖြစ်ပြီးကျဲပေါ့ဖြစ်တာလည်းသိတယ်တည်တာလည်းသိတယ်ဖြစ်သွားတာလည်းသိတယ်အဲ့ဒီအတိဉာဏ်ကြီးအားကောင်းလာတဲ့အခါကျတော့တာမဉ္ဇလက္ခဏာဆိုတာဟောတာတာမဉ္ဇလက္ခဏာဆိုတာက စနဲ့ဆုံးမှုပဲတည်တယ်အလယ်ပိုင်းမတည်တော့သဘာဝလက္ခဏာကအလယ်ပိုင်းမတည်ဧကတလက္ခဏာကအစနဲ့ဆုံးတည်တာမညာလက္ခဏာကအစနဲ့ဆုံးမှုတည်အဖြစ်နဲ့ပြည့်မှုတည်အဲ့ဒီလိုအစဉ်စဉ်ဉာဏ်လေးဆိုတာအစဉ်စဉ်တက်တာချက်ချင်းကြီးသွားပြီးတော့ဖြစ်ဖြစ်တွေကိုသိရမှာမဟုတ်ဘူးအစနဲ့ဆုံးမှုသိရမှာမဟုတ်ဘူးတကယ်ကိုသဘာဝလက္ခဏာဖြစ်တဲ့ယုတ်တရားနံတရားတွေကို ပယ်နိုင်နိုင်နိုင်ယောဂီသိပြီဆိုတဲ့အခါကလည်းကြတော့မှအဲ့လိုအဆင့်စဉ်လက္ခဏာလေးတွေသူကသူတင်ပေါ်လာဒါကြောင့်ကာယ ानु ပတနာ ကိုယ်မူရာ ရှုရင်လည်းပဲဒီတိုင်းသိပါလားခံစားမှုဝေဒနာလေးတွေရှုရင်လည်းပဲဝေဒနာလေးရဲ့ဒီလိုပဲအလုံးဒီတိုင်းပဲသိပါလားသူကသူစဉ်းစဉ်သဘာဝလက္ခဏာသူ့ရဲ့ပူရင်ပူသဘောလေးပဲသိတယ်ငါမဟုတ်ဘူးငါခြေတော်မဟုတ်ဘူးငါတင်မမဟုတ်ဘူးငါခါမဟုတ် ကုမှုသဘောတသက်ကလေးအဲ့ဒါလေးကိုပဲယောဂီပုဂ္ဂိုလ်ဟာယူရင်းနဲ့သိသွားတယ်အဲ့ဒီအတီလေးအားကောင်းလာပြီဆိုမှသူဟာသူကုမှုလေးရဲ့သို့မဟုတ်နာမှုလေးရဲ့ပေါ်လာတာလို့သိတယ်ဖြစ်သွားတာလို့သိအဲ့ဒီခံစားမှုနဲ့တရားမှုဝေဒနာကိုရှုတဲ့အခါမှာပြောင်းချင်တဲ့လောဘဥစည်းပြီးတော့မရှိဘဲနဲ့ဝေဒနာရဲ့သဘောလေးကိုသိဖို့ တိခံတယ်ကတိခံပြီးတော့ရှုပါတိမခံနိုင်ရင်စိုးစိုးကပြောတဲ့အတိုင်းပြောင်းနိုင်တယ်ရွှေ့နိုင်တယ်ပြင်နိုင်တယ်အဲလိုပြောင်းနေရွှေ့တဲ့အခါမှာမရွှေ့ခင်ပြောင်းခြင်းစိတ်ပြင်းခြင်းစိတ်ကိကိုရှုပါပြီးမှတည်ရခြင်းတည်ရခြင်းခြေတော်လေးမရင်မတာခြေတော်လေးရွှေ့ရင်ရွှေ့တာခြေတော်လေးရွေ့ရင်ရွေ့တာဒါလေးတွေကိုရှုပါပြီးပြီးပြောင်းရွှေ့မှုပြီးသွားလို့ဝေဒနာခံစားမှုတင်ရှားတော့ဆိုရင်မိမိရှုမြဲကံထံကိုပြန်ရှုပါ သိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာစကားအဲ့ဒီသိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာစကားကုတရားအာထုတဲ့နေရာမှာယောဂီကိုသုံးချရတရားအာထုတဲ့နေရာမှာမိမိတို့သုံးချဘသူကိုသိခံရမှာလဲဆိုရင်မိမိကိုယ်ကိုမိမိသိခံရမိမိရဲ့ခန္ဓာကိုယ်ရဲ့ပေါ့ပြန်ဆင်းရဲနေတာလေးကိုသိခံရမယ် အဲ့ဒီလိုသိခံပြီးရှုမှတ်နေတော့ရှုမှတ်တဲ့အာယုပေါ်မှာစုစိတ်လေးဆွေးမြဲစွာတည်သွားတယ်ဆွေးမြဲစွာတည်သွားရင်စောစောကဘုန်းကြီးပြောခဲ့တဲ့သဘာဝလက္ခဏာသင်္ကတာလက္ခဏာတံမြင်လက္ခဏာဒီလက္ခဏာတွေအစင်းစင်းသူ့ဟာသူဖြစ်ပါဖြစ်ပေါ်လာတယ်အဲ့လိုဖြစ်ပေါ်လာတာဝိပဿနာဉာဏ်နေပဲဒါတရားရှုမှတ်နေတဲ့ပုဂ္ဂိုလ်သိရမယ်ဉာဏ်နေဒီတိုင်းပေါ် ဒါဝိပဿနာလမ်းကပြောတာသမထလမ်းကဆိုရင်တော့ဒါလေးသိဖို့မလိုပါဘူးစိတ်လေးတည်ငြိမ်ပြီးအေးချမ်းနေဖို့ဒါတော့မလိုတာဘုန်းကြီးတို့ဒီဝိပဿနာကြတော့သိရအားလုံးကိုပေါ်လာတဲ့ညာလည်းသိရမယ်ဖြစ်ပေါ်လာတာလည်းသိရမယ်ဖြောက်ကွယ်သွားတာလည်းသိရမယ်အားလုံးကိုသိနေရအဲဒါကြောင့်မို့အခု သိခံပြီးတော့ရှုလိုက်ကြ။သိခံရှုပါ။သိခံရှုတဲ့အတွက်ရှုမှတ်တဲ့အာရုံပေါ်မှာရှုစိတ်ကလေးငြင်းလာရင်အမှန်တဘာဝကြီးသိလာနိုင်မယ်။အဲဒီဝေဒနာလေးရဲ့ပေါ်ပြီးပြောင်းဖြစ်ပြီးပြည့်နေတဲ့သဘောတွေကိုကိုယ်တိုင်ဉာဏ်နဲ့တက်တည်တွေ့လာတယ်။အဲဒီလိုဝေဒနာကိုရှုတဲ့အခါမှာအဲဒီလိုသိလာအမှန်သိလာအောင်ရှုပါအဆိုးဝေဒနာပဲဖြစ်စေအကောင်းဝေဒနာပဲဖြစ်စေအလဲလဝေဒနာပဲဖြစ်စေဖြစ်လာတဲ့ဝေဒနာကိုဒီတိုင်းပဲသိသွားဖို့ပါ။ နောက်တစ်ခါစိတ်တ ानु ပဒနာစိတ်တိစိတ်တ ानु ပတိဝိဟာရတိအာတာပိတမ္ပဇာနောတတိမဝိလိယလောကိပိစ္ဆာဒေါမနတအဲ့ဒီစိတ်နဲ့ပတ်လို့စိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုဖို့ညွှန်ကြားထားတာဖြစ်ပါစိတ်လေးဖြစ်တိုင်းဖြစ်တိုင်းဆိုတော့မိမိရဲ့စိတ်တရားတစ်ခါတရားမှာ ကောင်းစိတ်တွေဖြစ်တယ်တစ်ခါတရားမကောင်းစိတ်တွေဖြစ်တယ်တစ်ခါတရားစိတ်ဓာတ်တရားတက်ကြွနေတယ်တစ်ခါတရားစိတ်ဓာတ်တရားဆုံးနေတယ်အဲ့ဒီစိတ်တွေအဲ့လိုဖြစ်နေတဲ့အတိုင်းနေတယ် ရှုပြီးသိသွားတာမြတ်စွာဘုရားကတရာကံဝါစိတ်တံတရာကံစိတ်တံဒီပသနာတိဝိတရာကံဝါစိတ်တံဝိတရာကံစိတ်တံဒီပသနာတိတရောတံဝါစိတ်တံတရောတံစိတ်တံဒီပသနာတိဝိတရောတံဝါစိတ်တံဝိတရောတံစိတ်တံဒီပသနာတိတမောဟဝါစိတ်တံတမောဟစိတ်တံဒီပသနာတိဝိတမောဟဝါစိတ်တံဝိတမောဟစိတ်တံဒီပသနာတိ မိမိရဲ့စိတ်ထဲမှာ မကောင်းစိတ်တွေဖြစ်နေပြီဆိုရင်အဲ့ဒီမကောင်းစိတ်တွေကိုယောဂီပုဂ္ဂိုလ်ကတရားတတိဥစည်းတဲ့စိတ်လေးနဲ့ရှုပြီးတရားသူ့ရဲ့စိတ်လေးဟာပဂရိတန်ရှိနေရင်ပဂရိတန်သိနေတာဒီလိုဒေါသစိတ်တွေဖြစ်လာရင်လည်းအဲ့ဒီဒေါသစိတ်ကိုသိရဒေါသစိတ်မရှိဘူးကင်းနေတယ်ဆိုရင်လည်းကင်းနေတယ်တန်ပြီးသိတယ်ဒီလိုတူဝင်မှုတွေဖြစ်နေရင်လည်းတူရဲ့စိတ် ကင်းနေပြီဆိုရင်လည်းဒီတိုင်းဒွေရီစိတ်လေးကိုသိမြင်တာအဲ့ဒီစိတ်လေးဖြစ်တိုင်းဖြစ်တိုင်းသိရမှာဘုန်းကြီးတို့ဘုဒ္ဓစီရဲ့စိတ်ဆိုတာကပပသမိန်ဆိုမတိမနောမြတ်စွာဘုရားဟောတာမကောင်းတဲ့အာယုန်တွေမှာပြုံမှုတတ်တယ်ဆင်ရဲ့စိတ်ခုဘုန်းကြီးတို့ပြောနေကြတာအကောင်းဆုံးဖြစ်တယ်ဘုရားသာသနာမှာအမြင့်မြတ်ဆုံးဖြစ်တယ် ဝိပဿနာဘာဝနာကုသိုလ်တွေပွားဖို့ဆိုပြီးတော့ဓမ္မနာတဝိဟာရကျောင်းတည်ကြီးတွေရောက်လာဓမ္မခမ်းမကြီးတွေရောက်နေလူခန္ဓာကိုယ်ကြီးကရောက်နေပြီပဲစိတ်ကတခြားကိုပြန်လို့နေပြန်လို့နေတတ်တယ်စိတ်တွေကတခြားကိုရောက်နေရောက်နေတတ်အဲဒီလိုစိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်း ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာအထူးတတိကပြီးရှုရဒါဟာဘုန်းကြီးတို့ဒီမှာကာယ ानु ပဿနာဝေဒနာ ानु ပဿနာတွေကောင်းကောင်းကြီးရှုနိုင်လို့ရှုစိတ်တွေလည်းပဲရှုမှတ်တဲ့အာယုံပေါ်မှာဆွဆွမြင်းမြင်းနဲ့ကပ်ပြီးတော့တည်လာပြီဆိုရင်တော့အခုပြောတဲ့စိတ်ကလေးတွေတည်လာပါလိမ့်စိတ်လေးတွေရဲ့အဦးဆုံးဖြစ်လာတာလေးတွေလည်းတည်လာတယ် ထိုင်တော့မယ်ဆိုရင်ထိုင်နေစိတ်လေးစပြီးဖြစ်လာတာဒီလားထိုင်ရတာထတော့မယ်ဆိုရင်ထခြင်းစိတ်လေးကဥဆောင်ပြီးတော့မှဒီခန္ဓာကိုယ်ကြီးကတည်ပြီးချင်းတည်ပြီးချင်းထားတာအဲ့ဒီမှာစိတ်လေးကိုလည်းတည်နေတယ်အယံဝတ္ထုတစ်ခုကိုယူတော့မယ်ဆိုယူခြင်းစိတ်လေးကစဖြစ်လာနောက်မှတည်ပြီးချင်းတည်ပြီးချင်းတက်ကလမ်းလာတယ်ကံနဲ့ယူယူကြည့်ရအောင်စိတ်ကရှိရနေပြီးဥဆောင်မှတည်နေ ဒီတိုင်းပဲစားတဲ့ခံမှလည်းဒီတိုင်းပဲစားခြင်းစိတ်ကြီးကစဖြစ်တာကိုတွေ့တယ်တောက်တဲ့ခံမှလည်းတောက်ခြင်းစိတ်ကြီးကစဖြစ်တာကိုတွေ့တယ်ဒီတိုင်းဆိုရင်တာမန်လို့ဆိုရင်ကတော့စိတ်လေးကိုတည်ဖို့ခက်ပါအထူးတတိတမာရီအားကြီးကောင်းလာပြီဆိုတဲ့ပုဂ္ဂိုလ်မှာဒီစိတ်ဦးလေးတွေတည်လာဒါကြောင့်ဘုန်းကြီးတို့ယောဂီများပထမစပြီးတော့ရှုမှတ်စမှာတော့ဘုန်းကြီးတို့ဟာ ရုပ်ရဲ့ထင်ရှားမှုလေးတွေကိုပဲပထမစပြီးရှုခိုင်းအဲ့ဒီလိုထင်ရှားတာလေးတွေရှုခိုင်းလို့နိဝရဏတရားတွေကင်းသွားရှုမိတဲ့အာယုံပေါ်မှာရှုစိတ်ကြီးဆွဲဆွဲမြဲမြဲတီးလာပြီဆိုတဲ့အချိန်ကျရင်ဒီစိတ်ကလေးကိုသူတည်ထားပြီးတော့ရှုဖို့ဆိုတာဘုရားညွှန်ကြားပေးပါတယ်။အဲဒီခါကျတော့မှယောဂီပုဂ္ဂိုလ်ဟာ ဘုရားဥချတော်မယ်ဆိုရင်တော့မဥချခြင်းနဲ့စိတ်ကိစ္စဖြစ်ပေါ်လာတယ်နောက်ဒီချင်းဒီချင်းရှိကိုညှို့ကိုင်းလာတာတွေ့တယ်ကြားရထိရင်ထိတာတွေ့တယ်ပြန်ထားလာတာပြန်မှတ်လာအဲ့ဒီစိတ်လေးရဲ့ရှင်းဥစွာဖြစ်ပေါ်လာတာလေးတွေကိုအထူးပြုပြီးသိလာတယ်အဲ့ဒီလိုသိလာတဲ့ပုဂ္ဂိုလ်ဟာစိတ်ထွက်တယ်ဆိုရင်လည်းစပြီးအာထုစလုံးကစိတ်ထွက်သွားတယ်လို့ဒီမသိဘူးတွေးနေတာလည်းယောဂီမသိဘူး နောက်မှပြန်ပြီးတော့သိတခုခုအတန်လေးတခုကြားလိုက်မှပြန်သိတဏှာရာဝိစေရပြီမှပြန်သိလာအခုကြတော့ယောဂီပုဂ္ဂိုလ်ရဲ့တတိအားတွေတမာရီအားလေးတွေထက်တန်အားကောင်းစွာရလာတဲ့အခါကျတော့မဟောဒီစိတ်ကလေးကိုသိတာစိတ်ကလေးထွက်ပြီဆိုတာ ਨੇ ချက်ချင်းသိတယ် စအတုစာတော့ကစိတ်ခန္ဓာပြန်ရောက်မှတည်တခါတည်းမှာယောဂီရဲ့စိတ်ဟာထိုင်တာတဏှာကြီးထိုင်နေတာမှတ်ချက်ကိုတမိနစ်လောက်တော့ကောင်းကောင်းရအောင်မမှတ်နိုင်တမိနစ်လောက်မှတ်မယ်ဆိုရင်စက္ကန့်နဲ့တွက်မယ်ဆိုရင် မှတ်ချက်ပေါင်း60ပေါ့သို့တော့အဲ့ဒီလောက်ဆိုရင်များမောလာဒါကြောင့်မို့အနည်းဆုံးမှတ်ချက်ပေါင်း90လောက် ရှုမှတ်နေလေဆိုရင်ကိုပဲတစ်မိနစ်မှတ်နေတဲ့ပုဂ္ဂိုလ်ကမှချက်ပေါင်း150လောက်မှတ်တယ်။ပုဂ္ဂိုလ်တွေတော့ထရမမှတ်ဘူး။ဘောင်းမှုပင်ကုန်လေးကိုနှစ်ချက်သုံးချက်လောက်မှတ်တယ်။ဒီစိတ်ကထွက်သွားမသိနိုင်။စိတ်ပြန်ပြီးခန္ဓာပြန်ရောက်ဘယ်ချိန်မှသိလဲဆိုနာရီထိုးအောင်ကြာမှသိ။တူတယောက်ကအချောင်းဖတ်လိုက်မှသိ။အဲ့ဒါဆိုတာကိုယ်ရဲ့စိတ်လေးခန္ဓာပြန်ရောက်မှသိ။ ဒီတဲ့တတိအသမารီအာလီကောင်းလာတဲ့ပုဂ္ဂိုလ်ကြတော့စိတ်လေးထွက်သွားတယ်တဏှာရာကိုရောက်ပြီးတွေးနေစေဘုံမို့ဒုတယောက်နဲ့တွေးနေစေအဲ့ဒီချိန်မှာတတိယဘိုးတော်ကလည်းအကြာကြီးမျောပြီးတော့စိတ်ရထွက်နေဒီအဲ့ဒါဘာကြောင့်တတိအားလေးကောင်းတာတမာရီအားလေးကြီးကောင်းတာဒါကြောင့်မို့တည်တာခုစိတ်ကဒီခန္ဓာမှာနေတာတည်နေဖြစ်ကြတာ ဒီတဲ့ဒီတဲ့ပို့ပြီးအားကောင်းတဲ့ပုဂ္ဂိုလ်ကြတော့စိတ်ကလေးချက်ချင်းထွက်ချက်ချင်းတည်ပဲချက်ချင်းထွက်ချက်ချင်းတည်ပဲအဲ့ဒီယောဂီရဲ့ပုဂ္ဂိုလ်အဲ့ဒီယောဂီရဲ့တဏ္ဍာမှာထွက်စိတ်ကိုဘာမှထွတ်မှတ်နေစရာမလိုတော့တိလိုက်တိလိုက်တန်နေတယ်ကိုယ့်ရဲ့ရှင်ရဲ့ကမ္ဘာကိုပြန်ပြန်ရှင်နေတယ်။အဲဒီလိုစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းယောဂီပုဂ္ဂိုလ်လိုက်သိနေတယ်။အစာပိုင်းတော့ အာထုဆိုင်ပုဂ္ဂိုလ်မှာတော့ရှုနေရမယ်မှတ်နေရအလေးချင်းအားကောင်းနေတဲ့ပုဂ္ဂိုလ်ကြတော့လည်းသိအောင်ထွက်သွားရင်ထွက်သွားစီပြီးသိသိလိုက်တာနဲ့စိတ်ကခန္ဓာပြန်ရောက်သိလိုက်တာနဲ့ခန္ဓာပြန်ရောက်နောက်ကြတော့စိတ်ကထွန်းချင်းဆူထွက်တာသိတယ်နောက်ထွက်ကိုမထွက်တော့အဲ့ဒါဘာကြောင့်လဲကိုယ်စိတ်လေးကိုကိုယ်တတိထားနေအထုတတိဆိုင်နေဥမာအချင်း ဆရာမတယောက်မှာကိုယ့်ရဲ့ကျောင်းသူကျောင်းသားကလေးတွေကျောင်းထဲကအပြင်မထွက်စေလို့အပြင်မှာလည်းဒီကုသိုလ်ပူပြင်းတယ်ဒုံမို့တရားဒီကုသိုလ်ကပြေးပူတော့လည်းအပူရှက်မှဆိုလို့အေးတော့လည်းအေးပတ်မှဆိုလို့ဆရာမဖြစ်တဲ့ပုဂ္ဂိုလ်ကကလေးတွေအပြင်မထွက်ရကျောင်းထဲမှာထားဒါပေမဲ့ကလေးဆိုတာကစုပ်ကျင်တယ်ပြည့်ထွက်ခြင်းဆရာမလစ်တော်တယ်နဲ့တပြိုင်တည်းတခါအပြင်ပြဆုံး ဆရာမတတိယလည်းမပြန်လာခဲ့ပြန်ဝင်ခဲ့ဆိုပြီးဝင်လာသို့တော်လည်းပဲဆရာမအလင်းငိုက်ကိုချောင်းဆရာမလက်သွားတာနဲ့ဒီပဲသူတို့ကိုတတိမမုံမိတာနဲ့ဒီပဲနဲ့လည်းပြင်မဲ့ရောက်လာဆရာမကပြန်တတိထားလိုက်တာနဲ့ချက်ချင်းပြန်ခေါ်နောက်ကြရောဆရာမကဒီကလေးတွေဒီလိုလွတ်တာလို့မရဘူးသူတတိထားဆရာမကတတိထားပြီးတော့ကလေးတွေကိုစောင့်ကြည့်တော့ဟောကလေးတွေကလည်း ထွက်မဲ့ကြလိုက်ဆရာမစီကိုမျက်လုံးလေးလှမ်းကြည့်လိုက်ဆရာမသတိထားနေတာတွေ့တယ်သူတို့ကိုကြည့်နေတာတွေ့တော့မထွက်ရတော့ရှေ့ကိုမထွက်ရတော့အဲ့ဒီတိုင်းနဲ့ဒီစိတ်လေးဟာမိမိသတိမထားရင်စိတ်ကထွက်နေတယ်စိတ်တွေကရွာရုံးကိုပေါ်လျှောက်သွားနေတယ်ဝေရောက်ခုတဲ့နေရာတွေအားလုံးအတိတ်အကြောင်းတွေပြန်ပြီးတော့ဒီထဲမှာသိတွေ့မိစဉ်းစားမိနေပြီမထင် အတိတ်အာရုံစီကိုစိတ်တွေကရောက်နေနေလို့ပြတ်နေတယ်အဲအထူးသတိထားနိုင်ပြီဆိုတဲ့ပုဂ္ဂိုလ်ကိုရှုတဲ့အာရုံပေါ်မှာရှုစိတ်ရင်းနေပြီသတိကနေပြီအဲလိုသတိထားပြီးတော့ရှုနေပြီဆိုတဲ့ပုဂ္ဂိုလ်ကဟောဒီစိတ်လေးကထွက်ခွင့်ကိုမရဘူးဖွင့်မဲ့ကြတယ်ဒီမှာသတိကသိလိုက်ဖွင့်မဲ့ကြတယ်သိလိုက်ဘလို့မှတော့ခွင့်မရဘူးအဲဒီမှာစိတ်ကိုနိုင်နေတာအဲ့ဒီနိုင်နေတာတဲ့ပုဂ္ဂိုလ်ကျတော့စိတ်ကလေးကိုအကုန်လုံးသိတယ် စိတ်ကိုလည်းသိတယ်ရုပ်ကိုလည်းသိရုပ်ကထင်ရှားနေရုပ်ပေါ်မှာပဲရှုစိတ်ကြီးနေစိတ်ကထင်ရှားနေစိတ်ပေါ်မှာပဲရှုစိတ်ကြီးနေအဲ့ဒီလိုစိတ်လေးဖြစ်တိုင်းဖြစ်တိုင်းယောဂီပုဂ္ဂိုလ်ကတတိဥစည်းတဲ့စိတ်လေးနဲ့စာပိုင်းမှာအထူးကြောင့်ကြဆက်ပြီးရှုပါ ရှုမှတ်မှုတွေအားကောင်းလို့နိုင်နေနေပြီဆိုရင်တည်ရင်တည်ရုံလေးနဲ့ပဲသွားရုံပါပဲအဲ့ဒါကြောင့်စိတ်လေးဖြစ်တိုင်းဖြစ်တိုင်းပေါ့ကောင်းစိတ်ပုံရင်ကောင်းစိတ်လေးရှုပါ မကောင်းစိတ်ပေါ်ရင်မကောင်းစိတ်တွေရှုစိတ်ဓာတ်တွေတက်ကြွနေရင်တက်ကြွနေတဲ့စိတ်တွေရှုစိတ်ဓာတ်တွေကဆုံးနေပြီးတော့ပြင်လိုက်တာအမှလည်းမတူတရားမှလည်းပြင်မလိုက်တယ်အဲ့ဒါစိတ်ကဖြစ်နေတာအဲ့လိုစိတ်လေးဆုံးနေတဲ့စိတ်ကြီးဖြစ်လာတယ်အဲ့စိတ်လေးကိုပြန်ပြီးရှုပါဒါကိုကျေးဇူးရှင်ဆရာတော်ပြရင်ကဆောင်းပုံလေးပေးထားတယ်စူကြည့်အောင်စိတ်အမှုအရာဖြစ်တိုင်းမှာ မှန်စွာသိရမည်စိတ်မူအရာဖြစ်တိုင်းမှမှန်စွာသိရမည်နှကောင်လို့စကြည့်ပါအေးအဲ့ဒီစိတ်မူအရာလေးတွေဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့သူသိ အဲ့လိုသိနေရင်ဒီစိတ်လေးကခုဖြစ်လိုက်ကောင်းစိတ်လေးဖြစ်လိုက်မရှိတော့ပြတ်သွားလိုက်နောက်တစ်ခါမကောင်းစိတ်လေးဖြစ်လိုက်သိလိုက်ပြတ်သွားလိုက်ကောင်းစိတ်လေးဖြစ်လိုက်သိလိုက်ပြတ်သွားလိုက်ဒီစိတ်ကလေးရဲ့ဗငယ်ပုံတွေကရှင်းရှင်းလင်းလင်းကိုသိလာတယ်အဲ့လိုသိအောင်ပဲသူတတိကပြီးရှုမှတ်အဲ့ဒီရှုမှတ်ရမှာကစိတ်တံနုပဒနာ အဲ့ဒီစိတ်လေးကိုအနုအကျဉ်းချင်းအဖန်ဖြစ်တန်းဖြစ်တန်းပဒနာရှိအဲ့ဒီလိုဖြစ်တန်းဖြစ်တန်းစိတ်လေးဖြစ်တန်းကောင်းစိတ်ဖြစ်ရင်ကောင်းစိတ်ရှိမကောင်းစိတ်ဖြစ်ရင်မကောင်းစိတ်ရှိအဲ့ဒီလိုစိတ်လေးဖြစ်တန်းဖြစ်တန်းကိုရှိလောဘစိတ်ဖြစ်ရင်လောဘစိတ်ဒေါသစိတ်ဖြစ်ရင်ဒေါသစိတ်မောဟစိတ်ဖြစ်ရင်မောဟစိတ်ဖြစ်တဲ့အတိုင်းလေးပဲရှိလို့မဖြစ်တာတွေကိုရှိရမှာမဟုတ်စိတ်လေးဖြစ်တာကိုရှိရတိလာရင်တိလာတဲ့စိတ်လေးရှိရမှာ အဲ့လိုရှုနေတာဒါစိတ်တဏှုပဒနာမှာအဲ့လိုရှုနေရင်လည်းဒီမမြဲတဲ့ဖြစ်မှုပြမှုသဘောတွေကိုကိုယ်တိုင်ဉာဏ်နဲ့တက်ထိတွေ့နိုင်တာစိတ်လေးတွေပြောင်းလဲသွားပုံကိုယ်စိတ်ရဲ့စိုးစိုးကကိုယ်စိတ်ရဲ့နော်ကျူးစားနေငါဒီထိုင်မှုတော့ဖြင့်ငါပြည့်ပြည့်ဝဝရအောင်ကျူးစားနေဟောကောင်းစီလေးဖြစ်တွန်းနေကြတဲ့ဝေဒနာလေးပေါ်လာတယ်မရှုနိုင်တဲ့အခါကျမရတော့ငါပြောင်းတော့ဟောစိတ်ကဖြစ်သွားတယ်စိတ်ကလျှော့ပလိုက်ပြန်ဆုံးနေသွားတယ် အဲ့ဒီလိုစိတ်လေးတွေပြောင်းလဲဖြစ်ပေါ်နေတာတွေကိုလည်းအကုန်လုံးလည်းပြီးတော့သိသွားလိမ့်မယ်နောက်တစ်ခါဓမ္မ ानु ပတ္တနာဓမ္မဆိုတာသဘောဒီတိဋ္ဌာန်၄ပါးမှာဓမ္မ ानु ပတ္တနာချုပ်ပါအခုယောဂီတို့ကာယ ानु ပတ္တနာရှုလေဓမ္မ ानु ပတ္တနာဆက်အောင်ရှုပါဝေဒနာ ानु ပတ္တနာရှုလေဒီဓမ္မ ानु ပတ္တနာသဘောဆိုင်အောင်ရှုပါ စေတံဥပဒနာရှုလေဒီသဘောလေးဆိုင်မှရှုပါအဲ့ဒီသဘောလေးတွေသဘောလေးတွေကိုရှုနိုင်ဖို့ဆိုတာလေလေရှေ့ပိုင်းကကာယဝေဒနာစိတ်ဓာတ်ဒါတွေကိုနိုင်နိုင်နေနေရှုနိုင်နေပြီဆိုတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီမှာအကုန်လုံးသဘောကြီးတယ်လည်းသိနေတယ်။ဘာကိုပဲရှုရှုဘောင်းလာပြင်းလာရှုတဲ့သဘောတည်။ကြားတဲ့အတန်လေးရှုလိုက်တယ်အဲ့ဒီအတန်လေးရဲ့သဘောတည် ခံစားမှုဝေဒနာလေးတွေရှိတယ်ဝေဒနာလေးတွေရဲ့သဘောအဲ့ဒီသဘောလေးတွေကိုပဲလည်းလည်းသိမြင်လာကြားမြင်လိုက်မှမြင်တယ်ကြားလိုက်မှကြားအဲ့ရလေးတွေကလည်းပဲကိုယ့်ရဲ့အာရုံထဲမှာမြင်လာတာလေးကိုလည်းပဲမြင်နေတာသဘောပဲရှိကြားတဲ့အတန်ဒိဋ္ဌံလေးတွေလည်းပဲကံယူဖမ်းယူလို့ရတာသဘောကြီးတယ်အနံလေးတွေနာအဲ့ဒီနာနဲ့အနံမှုတွေနာဒါလေးတွေလည်းသဘောကိုတိုင်းပြလို့ရတာအဲ့ဒီလို မြင်လာကြတာနာနာစားတာတွေ့ထိတာစေကုစဉ်းစားကြံစည်မှုမှာစပြီးတော့ပေါ်လာတဲ့မြတ်အာယုန်တိုင်းအတုတရိကံပြီးရှိနေတာဒါဓမ္မဥပဒနာအတူအဖြစ်သဘောလေးတွေသဘောလေးတွေကိုလက်လက်ပြီးတော့ရှုသိနေတာအဲ့ဒီသဘောလေးတွေဓမ္မဥပဒနာရှုနိုင်ဖို့ဆိုတာလေးပဲရှေ့ပိုင်းကကာယဝေဒနာစိတ်ဓာတ်ဒါတွေကိုအထူးနိုင်နေလာတဲ့ပုဂ္ဂိုလ်မှတကယ်တကယ်သဘောကိုစတင်မှာ သဘောပဲဆိုတာသိအတန်လေးတွေဆိုတာလည်းမှတ်တာကြည့်ကြားပြီးပြောက်ကြားပြီးပြောက်ဒီအတန်လေးတွေရှိရတာကြားပြီးပြောက်ဘုန်းကြီးတို့တောင်းမှုလို့ဆရာတော်ဘုရားကြီးတရားပေးတာဆရာတော်ဘုရားကြီးရေးသားတော်မူတဲ့စာအုပ်တွေဖတ်ဖို့ပါဘုန်းကြီးလေ့လာကြည့်ဆရာတော်ကြီးကနာအတန်ကိုအထူးပြုပြီးရှုခိုင်းတာကိုသိရပါ အတန်ကိုထူးပြုတ်ပြီးရှုပဲဒီခါကျတော့ဒီအတန်ကိုအာယုစိုက်ပြီးနားကိုအာယုစိုက်တာနားရမှာအတန်ဟာတမျိုးပြီးတမျိုးကြားနေရတာပဲသက်ရှိတန်တက်မဲ့တာအဲ့ဒီအတန်လေးတွေကိုဆရာတော်ဘုရားရဲ့စောင့်ရှုတာအဲ့ဒီအတန်လေးဒါကြောင့်အတန်အာယုလေးတွေရှိတဲ့ခါမှလည်းတတန်ပြီးတော့မှတတန်တတန်ပြီးတော့မှတတန် တတန်ပြတ်သွားရဲ့နော်တတန်တောင်းတတန်ပြတ်သွားနော်တန်လေးတွေဖြစ်မှုပြမှုသဘောတွေလေးဒီထဲမှာဉာဏ်သက်မှုပါတာဒါကြောင့်ယောဂီပုဂ္ဂိုလ်များဒီလိုကာယ ानु ပဒနာပဲရှိရှိဝေဒနာ ानु ပဒနာပဲရှိရှိစိတ် ानु ပဒနာပဲရှိရှိဓမ္မ ानु ပဒနာဆိုတဲ့သဘောအာရုံလေးတွေရှုရှုရှုတိုင်းရှုတိုင်းအဲ့ဒီရှုမှုတွေရဲ့အာရုံရှုစိတ်ကလေးရောနှစ်ခုစလုံးဟာတွဲလိုက်တွဲလိုက် ဖြစ်ပြီးပြတ်သွားတဲ့သဘောဒါကိုတဏှာလက္ခဏာအစနဲ့အဆုံးသိတယ်ပေါ့ဝိပဿနာဉာဏ်နဲ့ပြောမယ်ဆိုရင်ဥတ္တရာဗျာဖြစ်မှုနဲ့ပြမှုကိုသိတဲ့ဉာဏ်လို့ပြောတယ်အဲ့ဒီဉာဏ်นี่တက်ဝင်နေပြီဆိုရင်မျိုးလီပုဂ္ဂိုလ်မှာလောဘဒေါသမောဟဆိုတဲ့တရားတွေမာနဆိုတဲ့တရားတွေဒီယုံနေယုံနေသွားတယ် ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်ဒီတတိပဋ္ဌာန်ဝိပဿနာဘာဝနာတရားတွေအားထုတ်တဲ့ပုဂ္ဂိုလ်ဟာမိမိတို့လာအားထုတ်ပြီဆိုရဲကဒီလောဘတွေနဲ့အောင်ဒေါသတွေနဲ့အောင်မောဟတွေနဲ့အောင်မာနတွေနဲ့အောင်ဒီမကောင်းမှုတွေနည်းသွားအောင်မကောင်းတဲ့အကုသိုလ်စိတ်တွေနည်းသွားအောင်လာရှုဒီလိုရှုလို့အခုပြောတဲ့ယုံနာဖြစ်ဖြစ်သဘောလေးကိုကောင်းကောင်းဉာဏ်သက်ဝင်သွားလို့ရှိရင် လောဘဆိုတာဒီလေးလေးကိုနေရုံနဲ့သွားတယ်နေပါနေပါသွားတယ်ဒေါသဆိုတဲ့စိတ်ဆိုးစိတ်ကြမ်းကြီးတွေကိုလည်းနေပါနေပါသွားတယ်တူဝင်မှုတွေနောက်မာမနာအားလုံးတပြေးပြေးယုံနေသွားတယ်ဘာကြောင့်လဲအရာရာအားလုံးဟာမြဲမှမြဲပဲအားလုံးဟာဖြစ်ပြီးပြည့်မဲ့သဘောတွေဖြစ်ပြီးပြည့်မဲ့သဘောတွေလေဆိုတော့ဘာမှကန့်ညစ်စရာတွေ့တာစရာဘာရှိအဲ့ဒီသဘောတက်ဝင်သွားတယ်ဒါကြောင့်မို့လောဘဒေါသ မာမာနနှင့်အိတ်တာမစ်စီနေပါစေ၍စိတ်နေစိတ်ထားတရားပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတဲ့ခေါ်အပ်ဘာဝနာဘာဝနာတရားအထုတ်တဲ့ပုဂ္ဂိုလ်ဟာလောဘတွေနည်းသွားဒေါသတွေနည်းသွားတယ်မောဟမာနတွေနည်းသွားတယ်တကယ်လို့အဲ့ဒီလောဘဒေါသမောဟမာနတွေဟာတကယ်ကို ဉာဏ်စင်တန်းနေမြင့်လို့နာဂမိမဉာဏ်ပူဉာဏ်ဆက်ရရတ္တမဉာဏ်ပူဉာဏ်ဆက်ရောက်ပြီးလုံးလုံးဝကင်းကြတော့မှာပဲဒါလည်းသို့တော်မကင်းတဲ့တေခင်မှာဝိပဿနာဉာဏ်လေးနဲ့ယုံနာဖြစ်တဲ့သဘောလေးကိုကောင်းကောင်းဉာဏ်သက်ဝင်သွားပြီးဆိုရင်တောင်မှဒီလောဘတရားတွေကထွန်းနေပါဒေါသမောဟမာမနာတွေနေပါအထူးအဖြင့်မိမိကိုဒုက္ခပေးနိုင်တဲ့အိဋ္ဌာမေမစ္စရိယ အဲ့ဒီအိတ်တန်နဲ့မိတ်ဆွေရာတွေလည်းပဲအများကြီးယောနေသွားအလုံးဝပြည့်ပြတ်သွားရင်တော့အကောင်းဆုံးဟုတ်တယ်သောတပတိမေညာပူညာလောက်ရပြီဆိုရင်ကတော့ဒီအိတ်တန်မိတ်ဆွေရာတွေကိုလည်းပဲအလုံးဝပင်နေသွားယေရှုကြည်စံမှာကိုယ်ရုံလုံးလောဘဒေါသမမနံနေစိတ်တံမေစေနေပါစေ၍ စိတ်နေစိတ်ထားရာပွားတည်းကြီးမားမြင့်မြတ်ဖြစ်စေတတ်ဘောအဘာဝနာလောဘဒေါသမမနံတေဣဒံမစ္စေနေပါစေ၍ စိတ်လေးစိတ်ထားစိတ်လေးစိတ်ထားတရားပွားလျက်တရားပွားလျက်ကြီးမားမြင့်မြတ်ကြီးမားမြင့်မြတ်ဖြစ်စေတံဖြစ်စေတံကိုအဘာဝနာကိုအဘာဝနာဒီဒီဘာဝနာတရားဒီကနေ့တတိတံဘာဝနာတရားတွေဝါမြအားထုတ်လို့ကိုယ်တိုင်ကြိုးစားလို့ ဖြစ်ဖြစ်ဖြစ်တဲ့ဝိပဿနာဉာဏ်လေးတွေကိုမှဖြစ်လာလို့ရှိရင်ပြောတယ်လောဘဒေါသလောမနာတွေကတပြည့်ပြည့်ယုံနေယုံနေသွားတယ်ဒီကံမစ္စည်းယုံနေသွားတယ်မိမိရဲ့စိတ်နေစိတ်ဓာတ်တွေကလည်းတကယ်ကိုမြင့်မြတ်တဲ့စိတ်ဓာတ်တွေစိတ်ဓာတ်တွေဖြစ်ပေါ်လာပြီမိမိဘာဝနာတရားတွေအထုရတဲ့အကျိုးတရားတွေကိုကိုယ်တိုင်ခံစားရမှာဖြစ်ပါတယ်ဒါကြောင့်အဲ့ဒီလိုခံစားရနိုင်အောင်ကိုယ်တို့က ဝိပဿနာဘာဝနာတရားရှုမှတ်နည်းကိုလမ်းပြပေးနေတာဖြစ်ပါဘုန်းကြီးတို့ပြပေးတဲ့လမ်းတိုင်းလျှောက်သွားရင်လမ်းဆုံးရင်ရွာတွေ့ဆိုတာဖြစ်ဖြစ်ဆိုရင်နိဗ္ဗာန်ဆိုတာတွေ့ပါလိမ့်မယ်ဘုန်းကြီးတို့မြတ်စွာဘုရားကတုံမီဟိကိစ္စံအတ္တပံအခါတာရောတထာဂတပฏิပန္နပမောခန္တိဇာညိနောမာရမန္တနာဒီလိုခေါ်တယ် အဲ့ခါကြတော့ငါဘုရားတို့မှာတော့တတ္တကတာငါဘုရားတို့မှာတော့အဲ့ခါတာနိဂိယုံမြလာစွန့်နေနေစွန့်နေကြပါပြီကုန်ပြီအဲ့ဆိုဘုရားရှင်ကငါဘုရားနိဗ္ဗာန်ရောက်ကြောင်းဖြစ်တယ်ဆင်းရဲငြိမ်းကြောင်းဖြစ်တယ်နိဗ္ဗာန်သွားရလမ်းကိုပဲငါဘုရားနိဂိယုံပဲငါဘုရားနိဂိတဲ့အတိုင်းနိုင်ငံပြီးတော့ကျင့်သုံးပွားများအထုပ်ကိုရှိရင်မာရပါဒနာ ကိလေသာဆိုရဲ့အနှောင့်အဖွဲ့ကနေတင်တို့လွတ်မြောက်ပြီရှင်အခုလည်းပဲဒီတိုင်းမှာမြတ်စွာဘုရားကိုယ်တိုင်ကလမ်းပြပေးတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ကုညီများအနေနဲ့မြတ်စွာဘုရားရဲ့ဟောကြားတော်မူတဲ့ဒေသနာတော်အတိုင်းကုညီတို့ယောဂီများဆင်းရဲငြိမ်းချမ်းဖြစ်တဲ့ဒီတိပ္ပံလမ်းစဉ်တွေကိုညွန်ပြပေးနေတာဖြစ်ပါတယ်လမ်းပြပေးနေတာဖြစ်ပါတယ်အဲတော့ဘုန်းကြီးတို့လမ်းပြပေးတဲ့အတိုင်းညွန်ပြပေးတဲ့အတိုင်းလိုက်နာပြီးတော့ မိမိတို့ကိုယ်တိုင်ရိုးရိုးသေးသေးနဲ့ရှုပွားအားထုတ်လို့ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးတခဏတခဏပေါ့ရှုစိတ်ကလေးတည်ငါတည်ငါပေါ့ခဏိကသမားလေးနဲ့ပြောမယ်ဆိုတခဏတခဏအဲ့လိုရှုစိတ်ကလေးတည်တည်တည်တည်သွားလို့ဒီကနေတတိအားသမားတွေအားတွေအကောင်ထက်တန်လာပြီဆိုရင်9မိနစ်လောက်ရှုစိတ်ကလေးမြဲနေ9မိနစ် ငြိမ်မှုတွေကိုကိုယ်လည်းခံစားရပါလိမ့်10မိနစ်လောက်ကိုရှုမှတ်တဲ့အာယုံပေါ်မှာရှုသိလေးမြဲနေအောင်ရှုနိုင်10မိနစ်တဏှာကြီးရှုမှတ်တဲ့အာယုံပေါ်မှာရှုသိလေးမြဲနေအောင်ရှုနိုင်လို့ရှိရင်တဏှာကြီးကိုစိတ်ရဲ့ငြိမ်းချမ်းမှုကိုခံစားရပါလိမ့် တနေ့လုံးထိုင်ပြီးရှုရက်ပြီးရှုသွားရင်ရှုပြောင်းရင်ရှုကိုရှုမှတ်နေတဲ့အာယုံပေါ်မှာသာရှုစိတ်လေးမြဲတည်နေမယ်ဆိုရင်တနေ့လုံး ကိုယ်စိတ်ရဲ့ငြိမ်းချမ်းမှုကိုယောဂီတို့ခံစားရပါလိမ့်မယ်ဒီတဲ့ဒီတဲ့ပို့ပြီးတော့တတိအတ္တမကြီးအားဖြင့်ကောင်းသောဝိပဿနာဉာဏ်လေးအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်တော့နောက်ဆုံးဖြစ်မှုပြည့်မှုတွေပြည့်စဲအငြိမ့်တဲ့နိဗ္ဗာန်ဖြစ်အောင်ကိုယ်တိုင်မျက်မှောက်ပြုတွေ့သိပါလိမ့်မယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများကာယဝေဒနာစိတ်ဓမ္မဆိုတဲ့ရှုမှတ်ရတဲ့တတိပဋ္ဌာန်အာယု၄မျိုးရဲ့ ရှုဖို့အကျဉ်းချုပ်လေးတွေကိုဘုန်းကြီးတို့ယောဂီများကိုပြုတ်ခဲ့ပြီးပါပြီ။အဲဒီရှုမှတ်နည်းအတိုင်းဘုန်းကြီးတို့လမ်းပြတဲ့အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်သုံးပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ပူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍ဉာဏ်မောက်ပြုနိုင်ကြပါစေကုန်တည်း